350ပြည့်နှစ်တကောင်မုံလဇန်5ရက်1988ခုနှစ်နိုဝင်ဘာလ23ရက်တနင်္ဂနွေနေ့ညနေ7နာရီနဲ့43မိနစ်အချိန်မှာတရားဝဲစားသည်ဒီနာရီကဘယ်လောက်တော့ ဒီကနေ့ဟောရမယ့်တရားကတော့ကြက်ကြံခဲ့တာကြာပြီဖြစ်တဲ့အတံမောဟတံပဇင်ကင်္ခာဝိတရဏဝိတ္တရိပစ္စယပရိခာညာဟောရမည်ဟုတ်ကဲ့လားကြက်တာဘလောက်ကြာသွားလဲမိတ်လောက်အောင်ကြာသွားပြီကိုရင်တို့တော့မှအဲ့ဒီအတံမကြာဘူးသေးဘူး ကြားဘူးလားအင်္ခါဝိတရဏဝိတုဇိဝိတုဒ္ဓိအတ္တမောဟတမဇင်ဒီတော့ဒီကနေ့ဒါအဆုံးသတ်လိုက်ရမယ်ကင်္ခာဝုတ္တရဝိတ္တရိအဆုံးသတ်လိုက်ရမည်တဲ့ကြာသွားပြီအဆုံးသတ်ရမယ်ဆိုတော့အတ္တမောဟတမ္ပဇင်ဆိုတော့တမ္ပဇင်၄ပါးပြန်ပြီးတော့အချင်းချုပ်ပြောရအောင်မယ် ပိစယပရိက္ခညာဆိုတော့အကြောင်းကြောင့်အကျိုးဖြစ်တဲ့သဘာဝပဋိစ္စသမုပ္ပါအချင်းချုပ်ပြန်ပြောရအောင်မယ်ကိုရင်တို့ပဋိစ္စသမုပ္ပါသိသလားဟမ်အဲပါတယ်လောက်ချီအခုဟောနေတာသံပဇိညာပိုင်းနဲ့သံပဇိညာ မဟာတတိပဋ္ဌာနာတုတ်ဒေသနာတော့ကာယ ानु ပဒနာအပိုင်းရုပ်ကိုရှုတဲ့အပိုင်းရုပ်ကိုရှုတဲ့အပိုင်းမှာသံပဇိညာပိုင်းဆိုတာအသေးစိတ်အမှုအရာ ရှုမှတ်ပုံမြတ်စွာဘုရားဟောတာကိုယ်ရာသနာကိုင်နာတွေ့ရာထိုင်နာထရာစားရာတောက်တာအစရှိသည်တတိမလွတ်ရအောင်ရှုလို့ရှုပုံကိုမြတ်စွာဘုရားဟောတာကိုရင်တို့ စားတဲ့အခါမှာတော်တော်အမှတ်စိတ်စိတ်နဲ့ရှုပြီးစားတယ်မဟုတ်လားမဟုတ်ပါဘူးဘုရားကမရှုမှတ်စားရမယ်ဆိုကိုင်းတော့မရှုမှပဲစားရလားဟမ်မရှုမှပဲစားရလားမြောက်များရှုမှတ်ပြီးစားရလားမစားဘူးမဟုတ်လားကိုင်းတို့ကရှုမှတ်စားရလားဒါဖြင့်ကိုင်းတို့ကဘာနဲ့တူနေလဲ မှတ်ပဲစားရချင်းတူရင်တော့ကိုရင်တော့ဗာနဲ့တူနေတာအေးမြောင်းနဲ့တူနေနော်ဒါတို့ကပြောတော့မပေါ့ဘူးကိုရင်ကပြောတာပဲနော်အဲ့တော့မရှိမှတ်ရင်တော့ဘာဖြစ်မလဲမြောက်ပဲဘာယောဂီခေါ်မလဲမရှိမှရင်ဘာယောဂီဖြစ်မလဲမြောက်ယောဂီဒါဖြင့်မရှိမှရင်ကိုရင်တို့သာမြောက်ယောဂီဖြစ်မှာလားအမျိုးသမီးတွေကော မရှုမှရင်ဘာယောဂီဖြစ်မလို့ဟောမြောက်ယောဂီပဲအေးဒါပြန်အမျိုးသားတွေရောဒုဒုပါရဲ့ဗျာဒါပြန်ဘုန်းကြီးတွေရောအဲဘာဖြစ်မလို့မရှုမှရင်မလျှောက်ပြရစေနဲ့ဗျာဟုတ်ကလားမလျှောက်ပြရစေနဲ့လားဘုန်းကြီးတွေကမရှုမှရင်ဘာယောဂီဖြစ်မလို့လို့ဟမ်ယောယောဂီပဲ ဘုန်းကြီးလည်းမြောက်ဖြစ်တာဟုတ်နော်ကိုရင်နေဖြစ်တာမဟုတ်အဲ့ဒီအသေးစိတ်ရှုမှတ်တဲ့အပိုင်းတမဇိညဆိုတာ၄မျိုးရှိတယ်တဲ့ပပ္ပယတမဇင်တထကတမဇင်အတ္တမောဟတမဇင်အဘောဓရတမဇင်အတ္တမောဟတမဇင်တဲ့ပပ္ပယတမဇင်ဆိုတာတမဇင်ဆိုတာဒီနေရာမှာသိချမှတ်ထား င်ကျင်မျောမြင်ဉာဏ်ကိုတံပဇင်လို့ခေါ်တယ်။ဘာကိုတံပဇင်ခေါ်လဲ။ဆင်ကျင်မျောမြင်ဉာဏ်ကိုတံပဇင်ခေါ်တယ်။တံပဇင်၄မျိုးမှာတံပဇင်၄ပါးမှာရှေ့နှစ်ပါးကဆင်ကျင်မျောမြင်ဉာဏ်ကိုတံပဇင်ခေါ်တယ်။ပထမတံပဇင်ဒုတိယတံပဇင်ဒီနှစ်ခုကိုဒီနှစ်ခုမှာဆင်ញင်မျောမြင်ဉာဏ်ကိုတံပဇင်ခေါ်တယ်။ တတိယသံပဇင်ကတော့ရှုမှတ်တာကိုသံပဇင်လို့ခေါ်တယ်တတိယသံပဇင်ကဘာကိုရှုမှတ်ဘာကိုသံပဇင်ခေါ်လဲရှုမှတ်တာသံပဇင်ခေါ်တယ်သတုထသံပဇင်ကတော့သိတာကိုသံပဇင်ခေါ်တယ်ဝိပဿနာဉာဏ်ကိုသံပဇင်ခေါ်တယ်ဟောင်းတာတရွေ့ရွေ့ဖောင်းတက်လာတာသိတာသံပဇင်တရွေ့ရွေ့ပိတ်ကြသွားတာသိတာသံပဇင် စိတ်ထွက်တော့ထွက်တဲ့စိတ်ကိုထွက်တယ်ထွက်တယ်လို့ရှုရင်းကနေပြီးထွက်တဲ့စိတ်ရဲ့သဘောသိတာတံပစဉ်ခေါ်တယ်တတိယတံပစဉ်ကရှုတာဟာတံပစဉ်သတုဋ္ဌတံပစဉ်ကသိတာဟာတံပစဉ်ဟုတ်ပြီလားပထမတံပစဉ်ဒုတိယတံပစဉ်ကဘာကိုတံပစဉ်ခေါ်တယ်လဲသိဉ္ဉေမျောမြင်ညာတတိယတံပစဉ်ကဘာကိုခေါ်တာလဲ ရှုမှတ်တာသတုထတာမသင်္ကဘာလို့ခေါ်ပါကိုခေါ်တာလဲသိတာအရှုခံရုပ်အရှုခံနာမ်ကိုသိတာပထမတာမသင်္ကသတ္ထကတာမသင်တဲ့တို့တို့ကျင်းချင်းပဲပြောရဘာတာမသင်လဲတော့သတ္ထကတာမသင်သတ္ထကတာမသင်ဆိုတာအကျိုးရှိသလားမရှိဘူးလားလို့စဉ်းစားဆင်ញင်တာအဲ့ဒါသတ္ထကတာမသင် ဒါပြောလိုက်လို့အကျိုးရှိမလားမရှိဘူးလားဒါလုပ်လိုက်လို့အကျိုးရှိမလားမရှိဘူးလားဒါဝတ်လို့အကျိုးရှိမလားမရှိဘူးလားဒါစားလို့အကျိုးရှိမလားမရှိဘူးလားလို့စဉ်းစားဆင်ခြင်တာတတ္ထကတံပဇင်အဲ့တော့အရေးကြီးတာကပြောတာမှာတတ္ထကတံပဇင်ဖြစ်ဖို့ပိုပြီးအရေးကြီးတယ်ဒီလိုပြောလိုက်ခြင်းအပြင်ငါအကျိုးရှိမလားသူအကျိုးရှိမလားဓမ္မမဟုတ်ငါအကျိုးရုပ်မလားသူအကျိုးရုပ်မလား မဟုတ်ဘူးလားမဆင်ញင်နေဘူးလားမဆင်ញင်မဲနဲ့များစွတ်ပြောလိုက်ပြီဆိုလို့ရှိရင်တော့ဒီစကားကြောင့်ကိုယ်လည်းအကျိုးရုပ်ရှင်ရုပ်သွားနိုင်တယ်သူတစ်ပါးလည်းအကျိုးရုပ်ရှင်ရုပ်သွားနိုင်တယ်မဖြစ်နိုင်ဘူးလားအဲ့ဒါလို့ဆိုကောင်းပါမလားမကောင်းဘူးဒီလိုဆိုတော့ပြောတိုင်းပြောတိုင်းပြောမဲ့ကြံတိုင်းငါဒီလိုပြောလိုက်ခြင်းအပြင်မိမိသူတစ်ပါးနှစ်ဦးသားဘသူများအကျိုးရှိမလဲဘသူများအကျိုးရုပ်မလဲလို့ ဆင်ញင်စဉ်းစားဖို့မတော်ဘူးလားတော်တယ်မစဉ်းစားဘဲနဲ့မဆင်ញင်ဘဲနဲ့ပြောရင်တော့အမှားများမလားအမှန်များမလားအမှားများပြီဆိုတဲ့အခါကျတော့ကိုယ်ဆင်းရဲစိတ်ဆင်းရဲမဖြစ်ရပြီဘူးလားဖြစ်ရသည်တဲ့ဒါကြောင့်မို့လို့အပြောမှဆင်ញင်မှု အရေးကြီးတယ်အရေးကြီးဆုံးဘာမှဆင်ញင်မှုအရေးကြီးဆုံးလဲ အပြောဆင်ញံမှုရည်ကြည်တယ်ပါဇက်ကလှုပ်ခနဲ့လှုပ်ခနဲ့စိတ်แท้ရှိ ရှိတဲ့အတိုင်းပြောလိုက်တတ်တာမရှိဘူးလားအဲမစင်ញံမဲနဲ့လှုပ်ခနဲ့ပြောလိုက်ရောပြီးတဲ့အခါကျမှဒီစကားကြောင့်သူတော်ဘာရင်လည်းထိခိုက်သွားတယ်ကိုယ်ရင်လည်းထိခိုက်သွားတယ်မဖြစ်နိုင်ဘူးလားအဲ့ဒီအခါကျတော့အကျိုးရှိသလားအကျိုးမဲ့သလားအကျိုးမဲ့တယ်ဒီခါကျတော့ဆင်းရဲလားချမ်းသာလားဆင်းရဲပါဆင်းရဲတယ် ပြောမိကြံလဲသင့်စိတ်ထဲအမြဲဆင်ခြင်ပါတဲ့ပါတယ်တော့ဘာလို့ရင်အမြဲဆင်ခြင်ရမှာလဲပြောမိကြံလဲသင့်စိတ်ထဲအမြဲဆင်ခြင်ပါကိုရင်ကိုယ်လောက်ချီမိမိသူတစ်ပါးနှစ်ဦးသာဘု து များထိမလဲတဲ့ ဆင်ញင်ပုံငါဒီစကားပြောလိုက်ရင်ငါထိသွားမလားသူတို့ဘာများထိခိုက်သွားမလားလို့ဆင်ញင်ပါတဲ့မဆင်ញင်နိုင်ဘူးလားအဲ့လိုဆင်ញင်ရင်အမှားနဲ့မလားများမလားမိမိသူတစ်ပါးနှစ်ဦးသာဘသူများထိမလဲထိခိုက်နိုင်ညာအပြောများများများပြောလေပါဟုတ်ကလားကိုရင်သိပြီလားဘယ်လိုလဲ ထိခိုက်နိုင်တဲ့စကားကိုမပြောရဘူးရှောင်ပါသို့ပြောမိကြံလဲသင်စိတ်แท้အမြဲဆင်ញင်ပါပြောမိကြံလဲသင်စိတ်แท้အမြဲဆင်ញင်ပါမိမိသူတစ်ပါး နှစ်ဦးသာဘသူများထိမလဲမိမိသူတစ်ပါးနှစ်ဦးသာဘသူများထိမလဲထိခိုက်နိုင်ညာအပြောများမမားရှောင်ခြင်းပါထိခိုက်နိုင်ညာအပြောများ မမှားရှောင်ကြဉ်ပါမိမိကို ဖြစ်စေသူတစ်ပါးကိုဖြစ်စေတူကိုထိခိုက်စေနိုင်တဲ့အပြောဆိုရင်တော့မလုပ်ရမလဲရှောင်ရမယ်ယောဂီမှာဘိုးမရှောင်ရပေဘူးလားယောဂီဖြစ်ပြီးတော့တောပြောတောင်ပြော ပြောလို့မဟုတ်သူတစ်ပါးထိခိုက်မယ်မိမိထိခိုက်မယ်ဆိုလို့ရှိရင်တော်ပါမလားသာမန်ပုဂ္ဂိုလ်တဲ့ဘိုးမဆိုးပေဘူးလား ဆိုတယ်ဟုတ်တယ်မဟုတ်လားအဲယောဂီကစကားတောင်ပြောရမှာလားအဲမပြောရမယ့်ယောဂီကစကားတွေတော်ပြောတောင်ပြောရှောက်ပြောလို့မစင်မကျင်ပြောလို့မိမိပဲဖြစ်စေသူတို့ဘာပဲဖြစ်စေ ထိခိုက်သွားပြီဆိုလို့ရှိရင်တော့အဲ့ဒီယောဂီကိုယောဂီဇိုးတဲ့သွင်းရမလားယောဂီကောင်းတဲ့သွင်းရမလားအေးယောဂီဇိုးတဲ့သွင်းရမယ်သူသူဘာလုပ်ရမလဲသိုးပြီဆိုတော့ဘာလုပ်ရမလဲဟမ် အပြစ်ပေးရမယ်ဟုတ်သည်ဟုတ်ကဲ့လားဘာအပြစ်ပေးမလို့ကဲအဲသူနဲ့ထိုက်တဲ့အပြစ်ဟုတ်တယ်အဲသူနဲ့ထိုက်တဲ့အပြစ်ပေးရမှာပဲဒီမှာတော့ယောဂီအပြစ်ရှိလို့ရှိရင်တရားအ ਨੇ ဆုံး2နာရီအထိုင်ခိုင်းတယ်အဲ့ဒါအပြစ်ပဲနော်အဲ့ဒါအပြစ်ပဲအဲ့ဒါသူနဲ့ထိုက်သလားမထိုက်ဘူးလားထိုက်ပါတယ်နော် အဲလိုပြရဒါကြောင့်မလို့ယောဂီဟာစကားမပြောနဲ့တရားစကားလည်းပဲကိုရင်မပြောရဘူးပြောတာနဲ့တရားပြက်တယ်ရှုမှတ်မှုပြက်လို့မဟုတ်ဘူးလားမပြတ်မလတ်ပဲရှုမှတ်နေရမယ်ဓမ္မတရားတွေ့တယ်တဲ့အဲတော့တရားစကားမဟုတ်လို့ရစကားရွာစကားပြောတယ်ဆိုရင်တော့ယောဂီကဆိုးလွန်သွားပြီမဟုတ်ပေဘူးလားဘာဖြစ်သွားပြီလဲဆိုးလွန်သွားပြီအဆိုးလွန်သွားပြီနော် ဒါကြောင့်တတ္ထကတံပစဉ်ဆိုတာအကျိုးရှိလားမရှိလားစဉ်းစားတာယောဂီလက်ကင်မထားသင့်ဘူးလားထားသင့်တယ်အားလုံးလက်ကင်ထားသင့်တာထဲမှာယောဂီကပိုးပြီးတော့လက်ကင်ထားသင့်တယ်နော်အခဏဆောင်ပုတ်ပြန်ပြီးရွတ်ဆမ်းပါအောင်ခိုင်း ရအဲ့ဒါလို့အကျိုးရှိမလားမရှိဘူးလားငါပြောလိုက်ရင်ငါလှုပ်လိုက်ရင်အကျိုးရှိမလားမရှိဘူးလားငါကြံတွေးလိုက်ရင်အကျိုးရှိမလားမရှိဘူးလားလို့ဒီလိုစဉ်းစားဆင်ခြင်တာဟာပဋ္ဌကသံပစဉ်ဟုတ်ကလားဘာသံပစဉ်လဲတော့ဆိုအကျိုးရှိလားမရှိလားစဉ်းစားတာကပဋ္ဌက အကျိုးရှိလားမရှိလားစဉ်းစားတာကသတ္ထကသို့ဒုတိယဆင်ញင်မျောမြညာကသဗ္ဗယသံပစဉ်တဲ့သဗ္ဗယသံပစဉ်ဆိုတာတင့်တော်ရဲ့လားမတော်လားလို့စဉ်းစားတာဟုတ်ကဲ့လားသဗ္ဗယသံပစဉ်ဆိုတာဘယ်လိုလဲတင့်တော်ရဲ့လားမတော်လားလို့စဉ်းစား ငါကိုရင်ဖြစ်နေပြီကိုရင်ဖြစ်နေမှတော့ငါသင်္ကန်းကြောင်ကြိုက်တာတော်ပါမလားမတော်ဘူးလားမဟုတ်ဘူးလားဟမ်အဲ့လိုစဉ်းစားမှာမဟုတ်လားကိုရင်ဖြစ်နေမှငါပြေးရင်တော့တော်မလားမတော်ဘူးလားအဲ့နဲ့တော့မတော်ဘူးစဉ်းစားမှာမဟုတ်လားကိုရင်ဖြစ်နေမှတော့ငါတစ်ပင်တက်ရင်တော့တော်မလားမတော်ဘူးလားမဟုတ်လားစဉ်းစားမှာပဲ အဲ့လိုသင်တော်ရလားမတော်ရလားစဉ်းစားတာငါဒီစကားပြောလိုက်လို့ရှိရင်ဒီအချိန်ပြောတာတော်မှမလားဒီပုဂ္ဂိုလ်ကိုပြောလိုက်တာတော်ပါမလားဒီနေရာပြောလိုက်တာ တော်ပါမလားသို့မဟုတ်ဒီစကားကိုလုံးဝမပြောဘဲနေတာကတော်သလားဘယ်ဟာကမြတ်သင်တော်သလဲယောဂီဖြစ်ပြီးတော့ဒီဝတ်ဝတ်လို့ငါတော်ပါမလားမစဉ်းစားသင့်ဘူးလားယောဂီများအင်ကြီး လက်ပင်ကျယ်ကြီးတွေနဲ့အကျယ်ကြီးတွေနဲ့ခုခေတ်ဝတ်ကြတာရှိတယ်မလားအဲ့ဒါယောဂီဝတ်လို့တော်ပါမလားမတော်ဘူးလားဘာဖြစ်လို့ဘာဖြစ်လို့လဲယောဂီတိတ်ခါမရှိလို့ယောဂီဆိုတာတိတ်တိတ်သေးသေးချစ်ချစ်လေးလေးတတ်တတ်ရရဒီလိုနေရမှာမဟုတ်လားအဲ့ဒါစဉ်းစားပြီးတော့မှမတော်တာမဝတ်နဲ့တော်တာကိုဟိုယောဂီလှုပ်ပြီးတော့ ပြူးပြူးကြောင်ကြောင်အစင်ကြီးတွေကြိလိုက်တယ်ဆိုလို့ရှိရင်တမာရီပြက်လောက်တဲ့ပြူးပြူးကြောင်ကြောင်အစင်ကြီးတွေဟုတ်ကဲ့လားအကွက်ကျဲကြီးတွေနဲ့ပတ်မွန်ကြီးတွေလုံကြီးတစ်ထည်လုံးပတ်နှစ်ပွင့်လောက်ပဲပါတယ်ဆိုတဲ့ဟာမျိုးတွေနော်အဲ့ဒါလို့ပြူးကြောင်ကြောင်အဝတ်ကြီးတွေယောဂီဝတ်လို့တော်မလားမတော်ဘူးလားဘာကြောင့်မတော်လဲသမာဓိပြည့်စေလို့ဟုတ်ကဲ့လား အဲအဲ့ဒါသဗ္ဗယတမစဉ်ခေါ်တယ်ဘာတမစဉ်နဲ့သဗ္ဗယတမစဉ်နဲ့ငါယောဂီလုပ်ပြီးတော့ဓမ္မဘွယ်ထိုင်မိမရှိမှဖဲစားရင်တော်ပါမလားဒီလိုမစဉ်းစားရဘူးလားအဲတော်တယ်လို့ထွက်မလားမတော်ဘူးလို့ဖြေထွက်မလားတခါယောဂီဖြစ်ပြီးတော့ငါအဆောင်နဲ့ဓမ္မယုံကူးတာရှုမှတ်မှုမပါဘဲနဲ့ ဟိုကြည့်ဒီကြည့်နဲ့ကုလို့တော်ပါမလားစဉ်းစားတယ်မလားအဲ့တော့ဟိုကြည့်ဒီကြည့်နဲ့သွားပြီဆိုလို့ရှိရင်တော့ရှုမှတ်မှုပါသလားမပါဘူးလားမပါတော့ကိုရင်ကိုဝိတ္တရာပါယောဂီတို့အမြောက်ယောဂီပဲဟုတ်ကဲ့လားရှုမှတ်မှုမပါတော့မြောက်ယောဂီမြောက်လဲဟိုကြည့်ဒီကြည့်ပဲမဟုတ်လားနော်ရှုမှတ်မှုမပါတော့မြောက်ယောဂီတဲ့ တခါရှုမှတ်မှုနည်းနည်းလေးပါတယ်ဆိုလို့ရှိရင်ဩတော်မလားမတော်ဘူးလားမတော်ဘူးဘာကြောင့်လဲဆိုတော့တရားမတိုးတက်လို့ဟုတ်ကဲ့လားတကယ်ကိုခြေလန်းရွေရှားမှုကိုကြာကြာနာနာသိအောင်စူးစူးစိုက်စိုက်ရှုသွားရင်ဖြင့်ရွေရှားတဲ့သဘောဝါရောယုတ်မသိပေဘူးလားအဲ့ဒါလို့ဆိုရင်အကျိုးရှိလားမရှိဘူးလားဒါကြောင့်မလို့စူးစူးစိုက်စိုက်ရှုပြီးသိပြီး သိအောင်ယူပြီးသွားရမယ်အခုဒီထဲမှာယောဂီကြီးတယောက်ရှိသေးတယ်အခုအထိကိုယောဂီအချိုးမကြသေးဘူးရှုမှတ်တာကိုတကယ်ထိထိမိမိမပါသေးဘူးဓမ္မယုံနဲ့အဆောင်ကူတာအဲ့ဒါရန်တန်ရန်တန်နဲ့ပဲခေါင်းကလည်းမော့တာမြားဟိုဘက်ဒီဘက်ကြည်တာပဲမြားပါတယ်နည်းနည်းစိုက်ပြီးမှတ်တယ်ဆိုတာအင်မတန်ရှားတယ်ယောဂီကြီးယောဂီကြီးနော်ယောဂီလေးလား ကိုရင်ခုပြောတဲ့ယောဂီကြီးအကြောင်းပြောရလားယောဂီလေးအကြောင်းပြောရလားယောဂီကြီးတွေ့ဘူးမြင်ဘူးလားမတွေ့ဘူးမမြင်ဘူးဆိုလို့ရှိရင်စံညောင်းလာခဲ့အဲ့ဒါသူလမ်းကသွားတဲ့အခါလက်ညှိုးထိုးပြလိုက်မယ်နော်အဲ့ဒီယောဂီကြီးတရာဟုတ်ကလားဗျာယောဂီလုပ်ပြီးအဲ့ဒါလို့ရှုမှတ်မှုမပါဘဲနဲ့သွားနေရင်တော်သလားမတော်ဘူးလားလို့ဆင်ញင်စဉ်းစားတာသဗ္ဗယသံပစေ ဟုတ်ပြီလားသမ္ပယတာမစဉ်ကြောင်းပိတ်ထားပါရဲ့ကနဲ့ရှင်သာမဏေဝတ္တဟာ10ရက်လောက်ပဲဝို့ရင်တော်မှမလားမတော်ဘူးလားဟမ်မတော်ပါဘူးဘာကြောင့်လဲဆိုတော့ကုသိုလ်အရာနဲမှမို့မဟုတ်ဘူးလားတရက်တိုးဝတရက်တိုးပြီးကုသိုလ်မဖြစ်ဘူးလားတလများတိုးဝရင်ပိုးပြီးကုသိုလ်မဖြစ်ဘူးလားအဲကိုရင်ကဝိတ္တရာကဘယ်နှလားတိုးမလို့ ဟလားအေးလူတော်ထဲမှာပြောတဲ့စကားတော့ပြင်လို့မရဘူးလူတော်ထဲပြောတဲ့စကားအဲပြင်လို့ရှိရင်နောက်လူတော်ထဲမှာပြန်ပြင်ရလိမ့်မယ်နော်အဲ့လေသင့်တော်ရလားမတော်လားစဉ်းစားတာကတပ္ပါယတံပဇင်ဘာတံပဇင်လဲသို့သင့်တော်ရဲ့လားမတော်လားစဉ်းစားတာကတပ္ပါယစဉ်းစားတာ သင့်တော်ရဲ့လားမတော်လားစဉ်းစားတာကတပ္ပါယဒါပထမတမ္ပဇင်နဲ့ဒုတိယတမ္ပဇင်နော်ဆင်းခြင်းမျောမြင်ညာနောက်တတိယတမ္ပဇင်ကဘာကိုခေါ်တာလဲရှုမှတ်မှုကိုရင်တိတိလာမှတ်တာတတိယတမ္ပဇင်ကဘာကိုတမ္ပဇင်ခေါ်တာလဲရှုမှတ်တာ ဘာကိုရှုမှတ်တာလဲခန္ဓာကိုယ်မှာဖြစ်သမျှရှုမှတ်တာစိတ်ထဲမှာ ဖြစ်သမျှရှုမှတ်တာခန္ဓာကိုယ်ကိုတရားစကလုံးနဲ့ဘာလို့ခေါ်သလဲရုပ်လို့ခေါ်တယ်စိတ်ကိုတရားစကလုံးနဲ့ဘာလို့ခေါ်သလဲနာမ်လို့ခေါ်တယ်ရုပ်နဲ့နာမ်မှာဖြစ်သမျှကို ရှုမှတ်တာဂောစရတံပစဉ်တဲ့ဟုတ်ကဲ့လားယုံနဲ့နာမှာဖြစ်သမျှကိုရှုမှတ်တာဘာတံပစဉ်လဲ ဂောစရသံပဇင်တဲ့ယုံနဲ့နာမှာဖြစ်သမျှကို ရှုမှတ်တာတော့ဟုတ်ပါပြီဘယ်လိုရှုမှတ်ရမလဲဟုတ်ကဲ့လားဘယ်လို ရှုမှတ်ရမလဲဖြစ်ပြဖြစ်ပြလို့ရှုမှတ်ရမလားအနိစ္စဒုက္ခအနတ္တအနိစ္စဒုက္ခအနတ္တလို့ရှုရမလားဒါကြောင့်မလို့တေရကြီးတွေရဲ့နာရကြီးတွေရဲ့အိုရကြီးတွေရဲ့လို့ရှုမှတ်ရမလား ယုံနဲ့နာမှာရှိနေတဲ့သဘောကိုအရှိအတိုင်းရှုရမယ်ဟုတ်တယ်မို့လားဘူးနေရင်ဘူးတယ်လို့ပဲရှုရမယ်အေးနေရင်အေးတယ်လို့ပဲရှုရမယ်ကျင်နေရင်ကျင်တယ်ပဲရှုရမယ်ကြိုက်နေရင်ကြိုက်တယ်ပဲရှုရမယ်စဉ်းစားနေရင်စဉ်းစားတယ်ပဲရှုရမယ်တွေးရင်တွေးတယ်ပဲရှုရမယ်စိတ်ကူးရင်စိတ်ကူးတယ်ပဲရှုရမယ်အပန်ကြားရင်ကြားတယ်ပဲရှုရမယ်ထမင်းစားလို့ချိုရင် ချိုတယ်ပဲရှုရမယ်စိတ်ရင်စိတ်နဲ့ပဲရှုရမယ်စရင်စရယ်စတယ်ပဲရှုရမယ်အစရှိသည်စိတ်ထဲမှာလိုချင်စိတ်ဖြစ်နေရင်လိုချင်တယ်လို့ပဲရှုရမယ်စိတ်ထဲမှာပြင်းနေရင်ပြင်းတယ်လို့ပဲရှုရမယ်ငိုက်ရင်ငိုက်တယ်လို့ပဲရှုရမယ်ကိုရင်ဒီသီလငိုက်တယ်လို့ဘယ်နှခါရှုဘူးလဲဟမ်မရှုဘူးပေါ့မရှုဘူးတာမငိုက်လို့နေတူတယ်နော် မငိုက်ဘူးလားဟမ်ငိုက်ပါတယ်ဒါပေမဲ့မရှိမိလိုက်တာဟုတ်တယ်မလားဆက်လို့ခန္ဓာကိုယ်နဲ့စိတ်မှာဖြစ်သမျှကိုဖြစ်နေတာတွေဖြစ်တဲ့အတိုင်းတတိနဲ့စောင့်ရှုတာကိုပဲပါခေါ်တယ်လေဂောဇရတံပစဉ်ဟုတ်လားတတိပဋ္ဌာန်ဝိပဿနာရောမခေါ်ဘူးလား မဂ္ဂင်၈ပါးအကျင့်တရားလို့ကောမခေါ်ဘူးလားမေဇိမပฏิပဒါအလယ်လန်းအကျင့်လို့ကောမခေါ်ဘူးလားအမေအများကြီးပါလားခေါ်နိုင်တာဘာသာမစင်နဲ့ကောသရသာမစင်ဘလို့ရှိရမယ်ဆိုတာအဲ့ဒါကိုသတိထားဘလို့ရှိရမလဲတော့ယုံနဲ့နာမှာရှိနေဖြစ်နေတာတွေကိုရှိနေဖြစ်နေတဲ့အတိုင်းတတိနဲ့စောင့်ရှု ဟုတ်တယ်မဟုတ်လားမရှိတာမဖြစ်တာကိုရှားဖွေးပြီးရှုရမှာလားရှိတော့မှဖြစ်တော့မှကိုစောင့်ရှုရမှာလားရှိပြီးသားဖြစ်ပြီးသားကို ပြန်ရှုရမှာလားဘယ်လိုဟာရှုရမှာတော့ရှိနေစေဖြစ်နေစေသဘောကို အရှိအတိုင်းသတိနဲ့စောင့်ရှုဟုတ်ကဲ့လားဘာသာမစဉ်ဆို ခန္ဓာကိုယ်နှင့်စိတ်၌ရှိနေဖြစ်နေတဲ့သဘောတွေကို အရှိအရှိအတိုင်းသတိနဲ့စောင့်ရှုအဲဒါတတိပဋ္ဌာန်ဝိပဿနာပဲခန္ဓာကိုယ်နှင့်စိတ်၌ရှိနေဖြစ်နေတဲ့သဘောတွေကိုရှိနေ အရှိအရှိအတိုင်းတတိနဲ့စောင့်ရှုအဲ့ဒါတတိပဋ္ဌာန်ဝိပဿနာပဲဆိုအဲ့ဒါမဲ့ခင်ရှစ်တန်အကျင့်မှန်ပဲဆိုဒါမဇ္ဈိမပฏิပဒါအလယ်လန်းအကျင့်ပဲဆို အဲ့ဒါဂောစရတမ္ပဇင်ပဲသို့ခန္ဓာကိုယ်နှင့်စိတ်၌ရှိနေဖြစ်နေတဲ့သဘောတွေကိုအရှိအရှိအတိုင်းတတိနဲ့စောင့်ရှုအဲ့ဒါတတိပဋ္ဌာန်ဝိပဿနာပဲအဲ့ဒါ အဲ့ဒါမက္ကင်ရှစ်တန်အကျင့်မှန်ပဲအဲ့ဒါမေဇိမပฏิပဒါအလယ်လန်းအကျင့်ပဲအဲ့ဒါဂောစရတမဇင်ပဲဆတ်တမဇင်နားလည်ပြီလားရုပ်မှာဖြစ်တာနာမှာဖြစ်တာကိုတတိနဲ့ရှုဟုတ်တယ်မဟုတ်လားရှုတော့ဘယ်လိုရှုရမလဲအရှိတဘာဝအတိုင်းရှုနော် ဆိုယုံနံနှစ်ယယုံနံနှစ်ယစင်မပြစင်မပြရှုမှတ်တာကဂောစရာရှုမှတ်တာကဂောစရာယုံနံနှစ်ယယုံနံနှစ်ယစင်မပြစင်မပြရှုမှတ်တာကဂောစရာရှုမှတ်တာကဂောစရာခုကအတ္တမောဟတံပစဉ်ဘာတံပစဉ်လဲတော့အတ္တမောဟတံပစဉ်ဆိုတာဘာလဲ အဲ့ဒါတာမန်သိတာမဟုတ်ဘူးမတွေ့မဝေသိခြင်းရှင်းရှင်းလင်းလင်းသိခြင်းပြီးပြီးပြင်းပြင်းသိခြင်းပိုင်းပိုင်းခြားခြားသိခြင်းထိုးတွင်၍သိခြင်းဟောဟုတ်ကလားဘယ်လိုသိတာလဲအဲမဝေရှင်းရှင်းလင်းလင်းပြီးပြီးပြင်းပြင်းထိုးတွင်ပြီးတော့သိတာကို အာတမောဟတမစင်ထိုးတွင်သိတယ်ဆိုတဲ့အတိဟာဆင်ញင်စဉ်းစားလို့မရဘူးရှုမှပဲရတယ်ရှုရင်ရှုရင်ကသိလာသူ့လိုလိုသိလာတာဖောင်းတာရှုလာတော့တရွေ့ရွေ့ဖောင်းလာတာကိုဩတရွေ့ရွေ့ဖောင်းနေတဲ့သဘာဝပဲလို့သိတယ်ပိန်မြန်တော့လည်းတရွေ့ရွေ့ပိန်ကျသွားတဲ့ရွေ့သွားတဲ့သဘောပဲလို့သိတာ one bite ဖောင်းတယ်လို့မသိဘူး one bite ပိန်တယ်လို့မသိဘူး ငါဖောင်းတယ်ငါပိန်တယ်ငါကိုဖောင်းတယ်ငါကိုပိန်တယ်လို့မသိဘူးဘာပဲသိတယ်လဲဆိုတော့တရွေ့ရွေ့ရှေ့ဘက်ကိုတွန်းရွေ့လာတယ်တရွေ့ရွေ့နောက်ဘက်ကို ပြန်ကံပြီးရွေ့သွားတယ်လို့သိတာအဲ့ဒီသိတာဟာထိုးတွင်းပြီးသိတာအဲ့ဒါလို့ယောဂီရဲ့ဉာဏ်ထဲမှာတည်ရင်ချင်းတည်ရင်ရှေ့ရွေ့ရွေ့ပြီးတွန်းလာတဲ့သဘောနောက်ဘက်ပြန်ပြီးရွေ့ရွေ့ပြီးတွန်းသွားတဲ့သဘောမျှလေးပဲ ပုဂ္ဂိုလ်တ attva အကောင်ထည်ရလို့မရှိပါကလားလို့သိရင်အသိမှန်လားအသိမှန်လားအဲ့ဒါထိုးတွင်းသိတာလားအပေါ်ယံရှမ်းသိတာလားထိုးတွင်းသိတာအဲ့ဒါကိုဘာခေါ်တယ်လဲအတံမောဟတံပဇင်ဘာခေါ်တယ်လဲအတံမောဟတံပဇင်ကွေးကျင်တယ်ကွေးတယ်ကွေးတယ်ကွေးတယ်လို့လက်ကွေးတဲ့အခါကွေးကျင်စိတ်ကိုလည်းရှုတယ်တရွေ့ရွေ့ ကွေးကွေးကွေးကွေးလာတာကိုလည်းရှုတယ်နောက်လက်ဆန့်ကျင်မြန်တော့ပထမဆန့်ကျင်စိတ်ကိုရှုတယ်ဆန့်ကျင်တယ်ဆန့်ကျင်တယ်ရှုတယ်ပြီးတော့မှတရွေ့၍ဆန့်သွားတာကိုဆန့်တယ်ဆန့်တယ်ဆန့်တယ်နဲ့ရှုတယ်ဟုတ်ကဲ့လားဆန့်ကျင်စိတ်ရှုတယ်ဆန့်တာရှုတယ်ကွေးကျင်စိတ်ရှုတယ်ကွေးတာရှုတယ်ထကျင်စိတ်ရှုတယ်ထတာကိုလည်းတရွေ့၍ထသွားတာရှုတယ်ထိုင်ကျင်စိတ်ရှုတယ်တရွေ့၍အောက်ဘက်ထိုင်ကျသွားတာကိုလည်းရှုတယ်ကိုယ်တို့ရှုတော့မှအဲ့လိုပဲရှုတယ်မဟုတ်လား ဟုတ်လားပေါင်းမယ်နော်ဟုတ်လားထိုင်နေတယ်ထိုင်နေတယ်ထိုင်နေထိုင်နေထိုင်နေလို့ရွရွလေးထိုင်ချလိုက်တယ်မဟုတ်လားထားပြန်မယ်ကျွန်တော်လည်းထားကျင်တယ်ထားကျင်တယ်လို့ဆိုပြီးပြီးတော့မှထားတယ်ထားဆိုရွရွလေးထားတာရှုတယ်မဟုတ်လားသူဖြစ်သွားပြောတော့ဒါခုနပြောလို့ထိုင်နေတယ်ဟမ်ထိုင်နေတယ်ထိုင်နေတယ်ထိုင်နေထိုင်နေလို့ရှုရလား မထားခြင်းနဲ့ပြီးတော့မှတရွေ့ရွေ့ထားတယ်ထားတယ်လို့အဲ့လိုရှိရလားကြေရရမှာတနေ့ရရမှာဘယ်နေရာမှာပဲဖြစ်ဖြစ်ရှုလားမရှုလားဟမ်မရှိပါဘူးအေးရှုတယ်များပြောရင်တော့ဘာဖြစ်သွားမလဲလူဖြစ်သွားအေးသင်္ကန်းဝတ်လူဖြစ်သွားမယ်သင်္ကန်းဝတ်လူဆိုတဲ့အသုံးပဲမှ တွေ့ဘူးတော့ တွေ့ဘူးတဲ့ဘုံတော်ဘုရားရှိခိုးစောက်တယ်အခြေပြိုးတဲ့မောင်မတွေ့ဘူးလားကျော်သွားပြီကျော်သွားပြီလားမိတ်သွားပြီလားအဲ့ဒါလို့ကိုွေးကျင်တယ်ကိုွေးကျင်တယ်ကိုွေးတယ်ကိုွေးတယ်ဆန့်ကျင်တယ်ဆန့်ကျင်တယ်ဆန့်တယ်ဆန့်တယ်ရှူတဲ့အခါကြွကျင်တယ်ကြွတယ်ကြွတယ်လှမ်းကျင်တယ်လှမ်းတယ်လှမ်းတယ်ခြားကျင်တယ်ခြားတယ်ခြားတယ်ရှူတဲ့အခါ ဩကိုယ်ကျင်တဲ့စိတ်ရှိလို့တရွေ့ရွေ့ကိုယ်နေတာပါလားလို့သိလားပါရှိလို့ကိုယ်ကျင်တဲ့စိတ်ရှိလို့တရွေ့ကိုယ်လာကိုယ်လာတာပါလားဆန့်ကျင်တဲ့စိတ်ဖြစ်လို့တရွေ့ရွေ့ဆန့်ဆန့်သွားတာပါလားကြွားကျင်တဲ့စိတ်ရှိလို့ခြေတော့ကတရွေ့ရွေ့အထက်ရွေ့ရွေ့ပြီးကြွားလာတာပါလားလှမ်းကျင်စိတ်ရှိလို့ခြေတော့ကတရွေ့ရွေ့ရှေ့တိုးတိုးပြီးတော့ ရွေ့သွားတာပါလားလို့သိတာစိတ်ကအကြောင်းရွေ့မှုကအကျိုးဟောအကြောင်းနဲ့အကျိုးကိုသိပြီအဲ့ဒါအသိမှလားအသိမှလားမာတမစဉ်ခေါ်တော့အာတမောဟတမစဉ်တဲ့အကြောင်းကြောင့်အကျိုးဖြစ်တာသိတာပစ္စယပရိက္ခညာဘာညာနဲ့အဲ့ဒီအတိုင်းပဲဆင်ញင်းပြီးတော့ အခုဉာဏ်နဲ့ရှုလို့တွေ့တာတွေပေါ်အခြေတည်းပြီးတော့ဩလူတွေဖြစ်တယ်ဆိုတာဖြစ်ခြင်းလို့ဖြစ်တာကိုဘာဖြစ်တာလဲလူဖြစ်တာဟာဖြစ်ခြင်းလို့ဖြစ်တာကိုဟုတ်ဘူးလားဩဖြစ်ခြင်းလို့ဖြစ်တာမဟုတ်ဘူးလားမဖြစ်ခြင်းမဲနဲ့ဖြစ်တာလားဟမ် ဖြစ်ခြင်းလို့ဖြစ်တာပဲမဟုတ်ဘူးလားဖြစ်ခြင်းလို့ဖြစ်တာပဲမဖြစ်ခြင်းပဲနဲ့ဖြစ်ပါမလားမဖြစ်ဘူးဖြစ်ခြင်းညောင်းဘယ်မှာသိတာထင်ရှားတယ်လို့ဆိုတော့ဆူတောင်းတဲ့အခါမှာသိတာထင်ရှားတယ်မဟုတ်လားဘဝဆက်တိုင်းဆက်တိုင်းဇောတိကတို့လို့ပေါ်ပြီးဝါရဘာလို့ဤဟောမဟုတ်ဘူးလား ဘဝဆက်တိုင်းဆက်တိုင်းနဲ့တဘဝတောင်မဟုတ်နော်အဲ့တော့ဘဝဆက်တိုင်းဆက်တိုင်းဇောတိကဇောတိကလို့ပေါ်ပြွားရပါလို့ဤလို့ဆိုတော့သူတဘဝတည်းဖြစ်ချင်တာလားဘဝတွေအများကြီးဖြစ်ချင်တာလားအဲဖြစ်ချင်လို့မလို့ဘဝတွေအများကြီးဖြစ်ဖို့သူတောင်းတာတာမဟုတ်လားနော်ပြီးတော့ဥမ္မာတန်ဒီတို့လို့ဘာဖြစ်ရပါလို့ဤတယ် မြင်သမျှကြီးတွေယူသွသွားအောင်အယုတ်လိုက်ရပါလို့ကြီးအေးအဲသူကဖြစ်ချင်တာလားမဖြစ်ချင်တာလားဖြစ်ချင်တာအဲဖြစ်ချင်တော့ဖြစ်ရောမဟုတ်လားဖြစ်ချင်တော့ဖြစ်အောင်မလုပ်ဘူးလားဖြစ်အောင်လုပ်တော့ဖြစ်ရောအဲ့ဒါပေါ့အဲ့တော့ဖြစ်ချင်တာအကြောင်းဖြစ်အောင်လုပ်တာကအကျိုးဖြစ်အောင်လုပ်တာကအကြောင်းဖြစ်သွားတာက အကျိုးဟောအကြောင်းကျိုးမသိပေဘူးလားသိတယ်ဒါဖြင့်ဥမ္မာဒန္တိကရုပ်ချောတဲ့အမျိုးသမီးဖြစ်ခြင်းတော့ဖြစ်အောင် သူဘာလုပ်သလဲပိစကဗုဒ္ဓကိုသာရီပိုင်းလေးယူတယ်ဘာရောင်လေးတော့အဝါရောင်လေးဩအဲလူလိုက်တယ်ဆိုတော့ဒါနကုသိုလ်ဆိုတဲ့အလုပ်ကိုလုပ်တယ်နော် အဲ့ဒါလို့လှူလိုက်တဲ့ဒါနကုသိုလ်ကြောင့်သူဘာလို့ကျင်တဲ့အဲဘဝဆက်တိုင်းဆက်တိုင်းသူများတွေမြင်ရသူတွေယူတော့အောင်လှရပါလို့ဤလှရတဲ့ဘဝကိုရပါလို့ဤဟုတ်တယ်မဟုတ်လားအဲ့တော့ရကျင်တော့ရစေတဲ့ကုသိုလ်လုပ်ငန်းလုပ်တဲ့လုပ်တော့နောက်ဘဝကြဘဝတစ်ခုရတယ်လှတယ်ဒီလိုမဟုတ်လားဒီတော့ ဘဝရကျင်တာကအကြောင်းရအောင်လုပ်တဲ့ကုသိုလ်လုပ်ငန်းကအကျိုးရအောင်လုပ်တဲ့ကုသိုလ်လုပ်ငန်းကအကြောင်းချောတဲ့လှတဲ့ဘဝရခြင်းကအကျိုးဒီလိုမဟုတ်ဘူးလားအဲ့ဒါလို့သိရင်တော့ပစ္စယပရိက္ခညာမဟုတ်ပြီဘူးလားဒီလိုဆိုတော့အကြောင်းကြောင့်အကျိုးဖြစ်တာပဲမဟုတ်လားရခြင်းစိတ်ကနည်းနည်းလေးရခြင်းသေးရင်တော့လောက်ပါမလား ဘယ်လိုအခါမှလုပ်တယ်လဲအများကြီးရကျင်တဲ့အခါမှာမရမနေနိုင်မှဟမ်မရမနေနိုင်အောင်ရကျင်မှပဲလုပ်တာပဲမဟုတ်ဘူးလားကိုရင်တို့ကြည့်ပါလားတာမန်အိမ်ပြန်ညင်စဲစိတ်ကလေးရှိတော့ပြန်ရဲ့လားအာမပြန်ရမနေနိုင်တော့ဘူးအိမ်ကလူတွေလွန်းလာပြီဆိုလို့ရှိရဲ့နော်ပြန်တော့မလားမပြန်ဘူးလား ပြန်တော့မှာပေါ့ဒါကြောင့်မလို့ဟိုကိုရင်အငယ်ပြန်သွားတာကြည့်ပါလားကဲတာမန်ပြန်ရင်ရုံလေးနဲ့ပြန်လာလားမပြန်ရမနေနိုင်လို့ပြန်လာလားအဲ့တော့တာမန်ပြန်ရင်ရုံကတော့မပြန်သေးဘူးဒီတော့တာမန်ပြန်ရင်ရုံလေးကအကြောင်းမပြန်ရမနေနိုင်အောင်ဖြစ်လာတာကအကျိုးမဟုတ်ဘူးလားအဲ့တော့နည်းနည်းလိုချင်တာကအကြောင်းနည်းနည်းလိုချင်ရာကနေပြီးများများကြီးလိုချင်လာတာကအကျိုး ဟုတ်သလားနည်းနည်းလိုချင်တာကိုတဏှာခေါ်တယ်များများကြီးလိုချင်တာကိုဥပါဒံခေါ်တယ်ဟုတ်ကဲ့လားနည်းနည်းလိုချင်တာကိုဘာခေါ်လဲတဏှာများများကြီးလိုချင်တာကဥပါဒံအဲများများကြီးလိုချင်လို့လောက်တာကကာမဘဝအလောက်ကိုကာမဘဝခေါ်တယ်ဟုတ်ကဲ့လားများများကြီးလိုချင်လို့ဘာလောက်တာလဲပြုလောက်တာကကာမဘဝ အဲ့ဒါလို့လှုပ်လို့ခဏအုံမာတန်ဒီဘဝအသေးရသလိုဘဝအသေးတစ်ခုရတာကအကျိုးတရားအဲ့ဒါကိုဇာတိခေါ်တယ်ဟုတ်ကလားအဲ့ဒီဘဝသေးတစ်ခုရတာဘာခေါ်လဲဇာတိအဲ့ဒီဇာတိဟာအရင်ဘဝကလှုပ်လိုက်တဲ့အလုတ်ကြောင့်ရတာမဟုတ်လားကာမဘဝအဲ့ဒီအလုတ်ကိုဘာခေါ်တယ်လဲကာမဘဝအဲ့ဒီအလုတ်ဘာကြောင့်လှုပ်တယ်လဲဆိုတော့ လိုချင်အားကြီးလို့စွဲလန်းလို့မရမနေနိုင်လို့ဟုတ်ကဲ့လားဘာကြောင့်လောက်တာလဲလိုချင်အားကြီးလို့စွဲလန်းလို့မရမနေနိုင်လို့အဲ့ဒီလိုချင်အားကြီးတဲ့စွဲလန်းတဲ့ဥပါဒံကဘာကြောင့်ဖြစ်တော့တခါတည်းသိလိုချင်တာကြီးကတခါတည်းဖြစ်သလားနည်းနည်းနည်းနည်းလိုချင်ရာကနေပြီးပွားပွားလာလာလား ဟုတ်ကဲ့လားအဲ့တော့နည်းနည်းလူကျင်ရလူကျင်တာကအကြောင်းပွားပွားလာတဲ့ဥပါဒံကအကျိုးဟုတ်ကဲ့လားဒါဖြင့်နည်းနည်းလူကျင်တဲ့တဏှာဆိုတာကလူကျင်စရာကောင်းတဲ့အရာကိုကောင်းတယ်လို့ခံစားလို့လားမခံစားလို့လားခံစားလို့လူကျင်တာဖြစ်တယ်မဟုတ်ဘူးလားခံစားလို့လူကျင်တာဖြစ်တယ်ဒီတော့ ခံစားမှုကအကြောင်းလိုချင်မှုကအကျိုးဟုတ်ပြီလားဘာကအကြောင်းဘာအကျိုးလဲလိုချင်တာကတဏှာခံစားတာကဝေဒနာဟုတ်သလားခံစားတာကဘာလဲဝေဒနာလိုချင်တာကတဏှာဝေဒနာကြောင့်တဏှာဖြစ်တယ်တဏှာကြောင့်ဥပါဒံဖြစ်တယ်ဥပါဒံကြောင့်ကာမဘဝဖြစ်တယ်ကာမဘဝကြောင့် ဇာတိဘဝအသစ်ဖြစ်ရပြန်ပြီဟုတ်တယ်မဟုတ်လားဘဝအသစ်ဖြစ်လို့မလို့တဘဝစရပြီဆိုလို့ရှိရင်သူဟာမအိုပဲနေသလားနေပါဘူးတဖြည်းဖြည်းအိုးနေတာပဲအဲ့ဒီတော့ဘာကြောင့်အိုးတယ်လဲဆိုတော့ဘဝသစ်ဖြစ်လို့အိုးတာမဖြစ်တဲ့လူအိုးရဲ့လားအဲဖြစ်တဲ့လူကအိုးတယ်ဒါကြောင့်ဖြစ်ခြင်းဘဝအသစ်ဖြစ်ခြင်းကအကြောင်းအိုးခြင်းကအကျိုး ဟုတ်သလားအိုယုံမဲတာဘာဖြစ်သေးတော့နာတယ်ပြီးတော့ကောသေရတယ်အဲ့ဒီအိုရာနာရာသေတာသူ့အကြောင်းရင်းကဘယ်သူလဲဘဝအသေးဖြစ်လို့ဘဝအသေးများမဖြစ်ရင်တော့အိုရဲနာရဲသေရဲဆိုတာလည်းမရှိဘူးဟုတ်ကဲ့လားဒါဖြင့်ဘဝအသေးမဖြစ်ဖဲရုပ်ရောနာရောချုပ်ငိမ့်သွားပြီ အသင်မဖြစ်တော့ဘူးဆိုရင်အိုမှုနာမှုသေမှုရှိပါဦးမလားမရှိဘူးဒါနဲ့မအိုရာမနာရာမသေးရာဆိုတာရှိသလားရှိပါဘူးဘယ်မှာလဲနိဗ္ဗာန်ဆိုတာဘယ်လိုသဘောလဲရုပ်ရောနာရောချုပ်ငိမ့်သွားတဲ့သဘောချုပ်ငိမ့်သွားပြီဆိုတော့ရုပ်အသစ်နာအသစ်ဘဝတွေဖြစ်သေးလားမဖြစ်တော့အိုရသေးလားနာရသေးလားသေရသေးလား ဒါကြောင့်မအိုရာမနာရာမသေရာအစစ်မှမျက်နှိပ်ပံကိုလင်းမြန်စွာ မျက်မှောက်ပြုရပါလို့ဤလို့ဆုမတောင်းကြဘူးလားနိဗ္ဗာန်မှာအိုရာရှိလားမရှိဘူးလားနာရာသေရာနိဗ္ဗာန်မရောက်သေးသမျှယုံနာလက်စသအောင် မချုပ်ငိမ့်နေသမျှတော့ဒီယုံနာကဆက်ခါဆက်ခါဖြစ်မနေဘူးလားဖြစ်နေရင်ဘဝအသေးဆက်ခါဆက်ခါရမနေဘူးလား အဲ့ဒါလို့ဘဝအတိဆက်ခါဆက်ခါရပြီးတော့ယုံနာနေအတိအတိဖြစ်နေတာဘာကြောင့်လို့ဖြစ်ခြင်းလို့မဟုတ်ဘူးလားဘာကြောင့်လဲဖြစ်ခြင်းလို့တာမန်ဖြစ်ခြင်းတာကနေပြီးအများကြီးဖြစ်ခြင်းဖြစ်ခြင်းနဲ့အများကြီးဖြစ်ခြင်းတော့ရအောင်လှုပ်တယ်လှုပ်တော့ဘဝအသေးရသည်ဟုတ်တယ်မဟုတ်လား ။ဘာကြောင့်မလို့ဖြစ်ခြင်းတဲ့တဏှာဖြစ်တယ်လဲဆိုတော့ဘဝကိုကောင်းလိုက်တာ၊ตายရလိုက်တာလို့ကောင်းတဲ့ခံစားမှုဝေဒနာဖြစ်လို့ဟုတ်တယ်မလား။အဲ့တော့ဝေဒနာပစ္စယတဏှာတဏှာပစ္စယဥပါဒါနာဥပါဒနာပစ္စယဘဝဘဝပစ္စယဇာတိဇာတိပစ္စယသရာမရဏံဝေဒနာပစ္စယခံစားမှုကြောင့်တဏှာလိုခြင်းမှုဖြစ်ပေါ်၏ တဏှာပစ္စယလိုခြင်းမှုကြောင့်ဥပါဒါနာမယမနေနိုင်အောင် ပြင်းပြင်းထန်ထန်လိုခြင်းမှုဖြစ်ပေါ်၏ဥပါဒနာပစ္စယမယမနေနိုင်အောင်စွဲစွဲလန်းလန်းလိုခြင်းမှုကြောင့်ဘဝပြုလုပ်မှုဖြစ်ပေါ်၏ရအောင်လုပ်တယ်ဟုတ်တယ်မဟုတ်လားအဲ့ဒါကိုဘာခေါ်လဲကာမဘဝ ဘဝပစ္စယရအောင်လှုပ်ခြင်းဆိုတဲ့ကာမဘဝဟူသောအကြောင်းကြောင့်ဇာတိဘဝတိတပံရပြန်ဤဘာလို့ရလှုပ်လို့ရတယ်ဟုတ်ကဲ့လားဇာတိပစ္စယဘဝတိဖြစ်ရခြင်းကြောင့်သရမရဏံအိုလဲအိုရသည်သေလဲသေရသည်ဟုတ်သလားဒါရင်မဲလားဆိုတော့တခြားအစွဲအပွားဆိုးကျိုးတွေမရှိဘူးလား သောကပရိဒေဝဒုက္ခဒေါမနတုပါယတာတံဘဝန္တိဆိုရင်ပူဆွေးငိုကြွေးကြရသည်ဘဝအတိဖြစ်လို့ဘဝအတိမဖြစ်ရင်ငိုရလားဆိုရင်ပူဆွေးရလားဆိုရင်ပူဆွေးမှုငိုကြွေးမှုမပြုရဘူးဘဝအတိမဖြစ်ရင်ဖြစ်တော့ဆိုရင်ရပူဆွေးရငိုကြွေးရသည်ကိုယ်ဆင်းရဲကြရသည် စိတ်ဆင်းရဲကြရသည်စိတ်နှလုံးပြင်းစွာပူလောင်ပင်ပန်းကြရသည် ဘာကြောင့်ဒီဆိုးကျိုးတွေရဘဝသည်ဖြစ်လို့ဟုတ်ကဲ့လားဘဝသည်ဘယ်ကစတယ်လဲဆိုတော့ဝေဒနာဟိုကောင်းလိုက်တာအရသာရှိလိုက်တာตายရလိုက်တာချမ်းသာလိုက်တာဆိုတဲ့ခံစားမှုဟုတ်တယ်မဟုတ်လားအဲ့ဒီခံစားမှုကြောင့်လိုချင်မှုဖြစ်ပေါ်သည်အဲ့ဒီခံစားမှုတော့ဘာကြောင့်ဖြစ်တယ်လဲလို့ဆိုတော့မျက်စိနဲ့ အစင်းနဲ့တွေ့ဆုံရင်းညောင်းခံစားမှုဖြစ်သည်ဟုတ်တယ်မလားနားနဲ့အတန်နဲ့တွေ့ဆုံမှုချင်းညာတွေ့ဆုံမိချင်းညာခံစားမှုဖြစ်သည်ရှားနှခေါင်းနဲ့အနတ်နဲ့တွေ့ဆုံချင်းညာရှားနဲ့အရသာနဲ့တွေ့ဆုံချင်းညာကိုယ်နဲ့ထိတွေ့เสียရနဲ့တွေ့ဆုံချင်းညာစိတ်နဲ့ကြံတွေးเสียရနဲ့တွေ့ဆုံချင်းညာခံစားမှုဖြစ်သည်ဟုတ်သလား မျက်စိနဲ့အဆင်းနဲ့မတွေ့သမျှခံစားမှုဖြစ်ပါမလားမဖြစ်ဘူးနှာခေါင်းနဲ့အနံ့နဲ့မတွေ့သမျှလည်းမဖြစ်ဘူးရှာနဲ့အရသာနဲ့မတွေ့သမျှလည်းအိုးအိုက်စကရင်ကကောင်းလိုက်တာဖြစ်ပါမလားအိုက်စကရင်နဲ့ရှာနဲ့မတွေ့ရသေးသမျှတော့မဖြစ်သေးဘူးတွေ့လိုက်တာနဲ့အာကောင်းလိုက်တာဆင်းလိုက်တာချိုလိုက်တာခံစားလိုက်တယ်ပြီးတော့ခံစားမှုဟာခံစားမှုရဲ့အကြောင်းဟာတွေးဆုံမှုပဲ ဖတ်တာခေါ်တယ်ဘာခေါ်လဲတွေ့ဆုံမှုဖတ်တာဒီတော့အာယတနာနဲ့အာယုံတွေ့ဆုံမှုပေါ့မျက်စိနားနှာရှာကိုယ်စိတ်ကအာယတနာ6ပါးအစင်းသာအနံ့ရတာထိတွေ့စရာသဘောကအာယုံ6ပါးအာယတနာ6ပါးနဲ့အာယုံ6ပါးတွေ့ဆုံမှုဟာဖတ်တာဟုတ်ကဲ့လားအဲ့ဒီတွေ့ဆုံမှုကြောင့်ပဲကောင်းလိုက်တာလို့ခံစားမှုဖြစ်တာမဟုတ်လားဝေဒနာ ဖသပစ္စယဝေဒနာဖသပစ္စယခံတွေ့ဆုံမှုသောအကြောင်းကြောင့်ဝေဒနာခံစားမှုဖြစ်ပေါ်၏ဒါဖြင့်တွေ့ဆုံမှုကတော့ဘာလို့ဖြစ်သလဲမျက်စိရှိလို့အာယုနဲ့တွေ့ဆုံမှုဖြစ်တာပေါ့မျက်စိရှိလို့မြင်စရာအဆင့်နဲ့တွေ့ဆုံတာမဟုတ်လားမျက်စိမရှိရင်မြင်စရာအဆင့်နဲ့တွေ့ဆုံမှာမလားမတွေ့ဆုံဘူးနားရှိလို့ကြားစရာအသံနဲ့တွေ့ဆုံတာမဟုတ်လား နားမရှိရင်ကြားเสียအတန်နဲ့တွေးဆုံမှမလားအဲ့တော့အဲ့ဒီမျက်စိနားနာကြားကိုယ်စိတ်ဆိုတဲ့အာတန6ပါးရှိလို့သာ တွေးဆုံမှုတွေဖြစ်တာပဲဒီမျက်စိနားနာတွေမရှိရတော့ဖြစ်ပါမလားမဖြစ်ဘူးဒါနဲ့ကအဲ့ဒီမျက်စိနားနာရှာကိုစိတ်ကတော့ဘာကြောင့်ဖြစ်တော့ရုပ်တွေဖြစ်ဖြစ်ပေါ်လာတဲ့အခါကျတော့မျက်စိကလည်းပေါ်မလာဘူးလားနားကလည်းပေါ်မလာဘူးလားပေါ်လာတာပေါ့ အဲ့ဒီနာအဲ့ဒါနဲ့တပြိုင်နက်တည်းစိတ်ဆိုတဲ့နံတရားကတော့ကပ်ပါမနေဘူးလားအဲ့တော့မျက်စိနားနာဆိုတဲ့အာတနာ6ပါးဖြစ်တာဟာနံရုပ်ကြောင့်ဖြစ်သည်ဟုတ်တယ်မဟုတ်လားဒါဖြင့်အဲ့ဒီနံနေရုပ်တွေခေါ်တဲ့စိတ်တွေရုပ်တွေကဘာကြောင့်ဖြစ်တယ်လဲဩပဋိသင်္ဍေစိတ်ကလေးစဖြစ်လိုက်လို့တဘောမှာဟုတ်ကဲ့လားတဘောမှာဗာလေးစဖြစ်လိုက်လို့လဲ ပဋိသန္ဓေစိတ်ကလေးဖြစ်လိုက်လို့ဒါကြောင့်မလို့ပဋိသန္ဓေစိတ်ဝိညာဉ်ကအကြောင်းနာယုတ်ဆက်ဆက်ကအကျိုးနာယုတ်ဆက်ဆက်ကအကြောင်းမျက်စိနာနာရှာကိုယ်စိတ်အာရဏ6ပါးကအကျိုးအာရဏ6ပါးကအကြောင်းအာယုန်နဲ့တွေ့ဆုံမှုကအကျိုးဟောဒီလိုသိမလားဘူးလားအဲ့ဒါလိုသိတာလည်းပဲအတ္တမောဟတံပဇိမဲ အဲ့ဒါတော့တွေ့ပြီဆိုတဲ့အခါကျတော့ဩလူဆိုတာတတ္တဝါဆိုတာဘဝဆိုတာအကြောင်းကြောင့်အကျိုးဖြစ်နေတဲ့သဘောမျှပဲလို့နားလည်မသွားဘူးလားအကြောင်းကြောင့်အကျိုးဖြစ်နေတဲ့သဘောမျှပဲလို့နားလည်တဲ့အခါကျတော့ဘဝဖြစ်အောင်လုပ်ပေးတဲ့ပုံကိုလည်းမရှိဘဝထဲမှာဖြစ်နေတယ်ဆိုတဲ့ပုံကိုရလို့လည်းမရှိအကြောင်းနဲ့အကျိုးသဘောမျှပဲလို့နားလည်တော့ယုံမှလွန်မြောက်တဲ့ကင်္ခာဝိတရဏဝိတ္တုဒ္ဓိဟုတ်ကဲ့လား ဒါဖြင့်အဲ့ဒီပဋိသန္ဓေဝိညာဉ်စိတ်ကလေးအကြောင်းဘာဘာကြောင့်ဖြစ်တယ်လဲဆိုတော့အရင်ဘဝကကုသိုလ်အကုသိုလ်အလုပ်ကြောင့်ဖြစ်သည်အရင်ဘဝကကုသိုလ်အလုပ်ကြောင့်ကောင်းတဲ့ဘဝမှာပဋိသန္ဓေစိတ်ဖြစ်တယ်အရင်ဘဝကအကုသိုလ်အလုပ်ကြောင့်မကောင်းတဲ့ဘဝမှာပဋိသန္ဓေစိတ်ဖြစ်သည်ဟုတ်တယ်မဟုတ်လားဒါဖြင့်အဲ့ဒီအလုပ်ကိုဘာခေါ်တယ်လဲဆိုတော့သင်္ခါရဘာခေါ်တယ်တော့သင်္ခါရ ဒါနဲ့အဲ့ဒါလို့အရင်ဘဝကအလုတ်လုတ်တဲ့အခါမှာ နောက်တဘဝဘဝကောင်းဘဝမလိုချင်တဲ့စိတ်ပါသလားမပါဘူးလားဒါဖြင့်လိုချင်တာဟာဘဝရဲ့ဆင်းရဲကိုသိလို့လားမသိလို့လားမသိလို့ဒီတော့မသိလို့လုံးမိတာပဲမဟုတ်လားအဲ့ဒီမသိတာကိုဘာခေါ်လဲအဝိဇ္ဇာဟုတ်ပြီလား အဝိဇ္ဇာပစ္စယသင်္ခါရမသိလို့လုံမိသည်သင်္ခါရပစ္စယဝိညာဏံလုံမိလို့ပဋိသန္ဓေစိတ်ဖြစ်ရသည်ဝိညာဏပစ္စယနာမရူပံပဋိသန္ဓေစိတ်ကလေးတဘဝစလိုက်တာနဲ့ရုပ်ဆက်ဆက်နာဆက်ဆက်ဖြစ်ရသည်နာမရူပပစ္စယရုပ်တေနာနေဖြစ်ပေါ်လာတော့သလာယတနာမျက်စိနာနာရှာကိုယ်စိတ်တွေလည်းပေါ်လာရသည်ဟုတ်တယ်မဟုတ်လား မျက်စိနာနာရှာကိုစိတ်တရားရုပ်တင်တာနေရှိလို့ပေါ်လာတာမဟုတ်လားသလပေယရဏပစ္စယဖတ်တော့မျက်စိနာနာရှာကိုစိတ်ဖြစ်ပေါ်ခြင်းကြောင့်မြင်စရာကြားစရာစတဲ့အစင်းတွေနဲ့တွေ့ဆုံမှု ဖြစ်ပေါ်ရသည်။ဘာဖြစ်ပေါ်ရလဲ။ဖတ်သောသလယရဏပစ္စယဖတ်သောဖတ်တာပစ္စယတွေ့ဆုံမှုသောအကြောင်းကြောင့်ဝေဒနာခံစားမှု ဖြစ်ပေါ်ရ၏ ဝေဒနာပစ္စယခံစားမှုကြောင့်တဏှာလိုခြင်းရ၏တဏှာပစ္စယလိုခြင်းလို့ဥပါဒါနာအများကြီးလိုခြင်းဆွဲဆန်းဆန်းဆွဲဆဲလန်းလန်းလိုခြင်းမှုဖြစ်ပေါ်ရ၏ဥပါဒါနာပစ္စယဆွဲဆွဲလန်းလန်းလိုခြင်းမှုကြောင့်လိုချင်တာရအောင်လုပ်သည်ဟုတ်တယ်မဟုတ်လားဘဝရအောင်ပြုလုပ်မှုဖြစ်ပေါ်၏ဘဝပစ္စယရအောင်ပြုလိုက်ခြင်းကြောင့်ဇာတိဘဝအသေးတဖန်ရလိုက်ပြန်ပြီရပြန်ပြီဘာလို့ရတယ် လိုကျင်လို့လိုကျင်လို့ဇာတိပစ္စယဘဝတတဖန်ဖြစ်ခြင်းကြောင့်သရမရဏအိုလဲအိုရသိလဲသိရသည် နာလဲနာရသည်ဟုတ်သလားဆိုအဝိဇ္ဇာကြောင့်သင်္ခါရဖြစ်သည်သင်္ခါရကြောင့်ဝိညာဉ်ဖြစ်သည်ဝိညာဉ်ကြောင့်နာယုတ်ဖြစ်သည်နာယုတ်ကြောင့်အာယတနာ6ပါးဖြစ်သည်နာယု အာယတနာ6ပါးကြောင့်အာယုန်နဲ့တွေ့ဆုံမှုဖြစ်သည်အာယုန်နဲ့တွေ့ဆုံခြင်းကြောင့်ခံစားမှုဖြစ်သည်ခံစားမှုကြောင့်လိုခြင်းမှုဖြစ်သည်လိုခြင်းမှုကြောင့်ဆွဲဆွဲလန်းလန်းလိုခြင်းမှုဖြစ်သည် စွဲစွဲလန်းလန်းလိုချင်မှုကြောင့်ရအောင်ပြုလုပ်မှုဖြစ်သည်ပြုလုပ်မှုကြောင့်ဘဝသည်ဇာတိရပြန်သည်ဘဝသည်ရခြင်းကြောင့်ဟူရသည်သေရသည်သို့ရင်ပူဆွေးငိုကြွေးကြရသည် ကိုယ်ဆင်းရဲကြရသည်စိတ်ဆင်းရဲကြရသည်စိတ်နှလုံးပြင်းစွာပူလောင်ပင်ပန်းကြရသည်ဘဝစီဖြစ်တာကစလိုက်တာချမ်းသာတွေလားဆင်းရဲတွေလားသိကြသလားအလုံးဆင်းရဲကြီးပဲပြင်းတာကောမဆင်းရဲဘူးလားငိုက်တာကောမဆင်းရဲဘူးလားဟုတ်ကဲ့လားစားရတာလည်း ဆင်းရဲတာပဲဝိုးရတာလည်းဆင်းရဲတာပဲဆင်းရဲကြီးပဲတဲ့ဒါဖြစ်ရင်အဲ့ဒီဘဝအသေးရပြီးတော့ဘဝအစပြတ်သွားပလားအဆုံးသတ်သွားပလားဆိုတော့လိုချင်တဲ့တဏှာရှိနေသေးသမျှတော့အဆုံးမသတ်သေးဘူးဟုတ်တယ်မဟုတ်လားလိုချင်တဲ့တဏှာမရှိနေသေးသမျှတော့ပြန်ပြီးတော့ဘဝအသေးစားအောင်မယ်ဘဝအသေးစားလို့ရှိရင် ပဋိသန္ဓေစိတ်ဝိညာဉ်နာဆက်ဆက်ရုပ်ဆက်ဆက်အာရဏ6ပါးစသည်တဖန်လဲမသွားပြန်ဘူးလားအဲ့ဒါလိုလဲတာကိုဝတ်လို့ခေါ်တယ်အဲ့လိုလဲတာကိုဘာခေါ်လဲအဲ့ဒီလဲတဲ့ဝတ်ဆိုတာသုံးမျိုးသုံးစားလှဲ့ကာမဝတ်ကိလေသာဝတ်ဝိပါကဝတ်ဘယ်နှမျိုးဘယ်နှစားလဲ ကမ္မဆိုတာကုသိုလ်ကံအကုသိုလ်ကံအလုပ်ကိုပြောတာကောင်းတဲ့အလုပ်မကောင်းတဲ့အလုပ်ဟုတ်ကဲ့လားကမ္မဝကိလေသာဝဆိုတာလိုချင်တတ်မဲ့နှစ်သက်တဏှာတို့မသိမှုအဝိဇ္ဇာတို့ဒါတွေဟာကိလေသာတွေပဲမောဟပေါ့မောဟဟာဘာလဲကိလေသာပဲတခါအဲ့ဒီကိလေသာတွေရှိနေပြန်တဲ့အခါကျတော့ ပြုလုပ်တာတွေဖြစ်မလာဘူးလားအဲ့ဒီပြုလုပ်တာတွေကကာမဝေါပြုလုပ်တဲ့အခါကျတော့ပြုလုပ်ခြင်းကြောင့်ဘဝတွေရခြင်းဆိုတဲ့အကျိုးတရားတွေဖြစ်မလာဘူးလားအဲ့ဒီအကျိုးတရားကိုအကျိုးတရားကိုဝိပါကလို့ခေါ်တယ်အကျိုးတရားကိုဘာလို့ခေါ်လဲအဲ့တော့အစဉ်ကကိလေသာဝကာမဝဝိပါကဝဟုတ်ကဲ့လားအစဉ်ကဘယ်လိုလဲ ဝိပါကဝကိလေသာဝဆိုတာကအဝိဇ္ဇာတဏအဝိဇ္ဇာမသိလို့တဏလိုခြင်းနဲ့လိုခြင်းတော့မလုပ်တယ်လေရအောင်လုပ်တယ်အဲ့ဒီလုပ်တာဟာကာမဝအလုပ်ပဲဘုသူပြောတာလဲဆိုတော့သင်္ခါရနဲ့ကာမဘဝဘုသူကိုပြောတာလဲသင်္ခါရနဲ့ကာမဘဝသူကိုဘာဝတ်လဲကာမဝအလုပ်ဟုတ်ကဲ့လား အဲ့တော့အလုတ်လုတ်လိုက်ပြီဆိုတော့အဲ့ဒီအလုတ်ကြောင့်အကျိုးတွေဖြစ်ပေါ်မလာဘူးလားသင်္ခါရဆိုတဲ့အလုတ်လုတ်လိုက်တဲ့အခါကျတော့ဝိညာဉ်ခေါ်တဲ့ပရိသဏေစိတ်ဖြစ်မလာဘူးလားအကျိုးတရားကာမဝကာမဘဝဆိုတဲ့အလုတ်ကိုလုတ်လိုက်တဲ့အခါကျတော့ဇာတိခေါ်တဲ့ပရိသဏေတဖန်ဖြစ်ရတယ်ဒီကျိုးရမလာဘူးလားရလာတယ်အဲ့ဒီအကျိုးတွေကဝိပါကဝော အဲ့တော့ဝိပါကဝဆိုတာဘယ်လိုလဲဆိုဝိညာဉ်နာယုတ်သလာယနာဖသဝေဒနာဒါဝိပါကဝဟုတ်ကဲ့လားဆိုအဝိဇ္ဇာနဲ့တဏှာကကိလေသာဝသင်္ခါရနဲ့ကာမဘဝကကာမဝဝိညာဉ် နံယုတ်သလာယတနာဟတ္တာဝေဒနာကဝိပါကဝကိလေသာဝကလည်းနှစ်ခုပဲရှိတယ်အဝိဇ္ဇာနဲ့တဏှာကာမဝကလည်းသင်္ခါရနဲ့ကာမဘဝနှစ်ခုပဲဝိပါကဝကြတော့၅ခုဟုတ်ကဲ့လားဆိုအဝိဇ္ဇာနဲ့တဏှာကကိလေသာဝကိလေသာဝ သင်္ခါရနဲ့ကာမဘဝကကာမဝဝိညာဉ်နာယုတ်သလာယတနာဟတ္တာဝေဒနာတို့ကဝိပါကဝဆိုအဝိဇ္ဇာနဲ့အဝိဇ္ဇာနဲ့ အဲတော့အဝိဇ္ဇာတဏှာဆိုတဲ့မသိမှုမောဟနဲ့လိုချင်မှုတဏှာတွဲနေသမျှတော့ရအောင်လုပ်တဲ့အလုပ်တွေမလုပ်ပေဘူးလားအဲ့ဒီလုပ်တာဘာလို့လဲကာမကိုလုပ်နေသမျှတော့ဝိညာဉ်ဏ်ရုပ်ဆိုတဲ့အကျိုးတွေမရပေဘူးလားဝိပါကဝအဲ့ဒီအကျိုးတွေရတဲ့အချိန်မှလည်းပဲတဏှာအဝိဇ္ဇာတဏှာမကုန်းသေးသမျှတော့ထပ်ပြီးလုံးအောင်မှာမဟုတ်လားလုံးရင်ထပ်မရပေဘူးလားအဲ့ဒါလိုနည်းအားဖြင့်လဲပတ်မနေပေဘူးလား ကိလေသာဝောကာမဝောဝိပါကဝောအကြောင်းကြောင့်အကျိုးဖြစ်တဲ့သဘာဝတွေပဲပိုင်းပိုင်းခြားခြားသိပြီဆိုလို့ရှိရင်တော့တည်မြဲနေတဲ့ပုဂ္ဂိုလ်ကောင်တ attva ကောင်အနေနဲ့အထေကိုတရရှိသည်မဟုတ်အကြောင်းကြောင့်အကျိုးဖြစ်နေတဲ့သဘောတရားမျှပဲကိလေသာကြောင့်ကာမဖြစ်ကာမကြောင့်ဝိပါကဖြစ်နေတဲ့သဘာဝတွေမျှပဲလို့နားလည်သဘောပေါက်တဲ့အခါကျတော့ တည်မြဲနေတဲ့ပုဂ္ဂိုလ်တ attva အတ္တအသက်ဝိညာဉ်လေးရှိများရှိသေးသလားလို့သံဃာဖြီပါအောင်မလားမရှိတော့ဘူးအဲ့ဒီယုံမသံဃာလွန်မြောက်မသွားပြီဘူးလားလွန်မြောက်သွားလို့ကင်ခာဝိတရဏဝိတုဒ္ဓိဟုတ်ကဲ့လားအဲ့ဒါကတော့ဒီပဋိစ္စသမုပ္ပါဘဟုတုတလည်းရှိထားမှာဟိုရှင်ရှင်လည်းကြွကျင်စိတ်ကြောင့်ကြွမှုဖြင့်ဆလညင်စိတ်ကြောင့်လှမှုဖြင့်စာဟိတိ အကြောင်းအကျိုးတွေကိုလည်းပဲဉာဏ်နဲ့ဓာတ်ထိရှုရင်းရှုရင်းသိမှအဲ့ဒါလိုသိပြီဆိုလို့ရှိရင်ဒီသဘောတွေဆင်ញင်ပြီးတော့ဩအကြောင်းအကျိုးဆက်ဆက်ဖြစ်ပြနေတဲ့သဘာဝမျှပဲလို့နားလည်သဘောပေါက်တယ်ဒါကြောင့်အဲ့ဒါလိုအကြောင်းကျိုးဆက်ဆက်ပြီးဖြစ်ပြနေတဲ့သဘာဝမျှပဲလို့နားလည်သဘောပေါက်အောင်ရုပ်ဖြစ်တိုင်းနာမ်ဖြစ်တိုင်းအလွတ်မပေးဘဲနဲ့အလစ်အလတ်မရှိသေးဘဲနဲ့စက္ကန့်တိုင်းမိနစ်တိုင်းမပြတ်မလရှုမှတ်ပွားများကြိုးစားအားထုတ်ကြခြင်းအပြင် ယုံနံတို့ရဲ့ကြောင်းကျိုးဆက်သက်နေတဲ့ကြောင်းကျိုးဖြစ်စဉ်ကိုကြာကြာနာနာဉာဏ်နဲ့သိမြင်လို့အတ္တမောဟတံပဇင်မိမိတဏ္ဍမှာကိန်းဝင်ပြီးတော့ကင်္ခာဝိတရဏဝိသုဒ္ဓိနဲ့ယုံမလွန်မြောက်အောင်စင်ကြယ်လောက်တဲ့ဉာဏ်အထိရရှိနိုင်ကြပါစေ။